သာသတ္တမတဝနာဒီနာသာထိုတို့ဒီလန်းကြချုပ်ကြဖြစ်ဆုံးခြင်းဒီသတ္တမသဝနာဒီနာသာထိုတမောဟဆက်ရှိတဲ့ကိလေသာတွေထိရှားမှုခင်းလျက်ဤသိရတော်မူသော ညာရှိသူတော်ကောင်းတို့ပညာရှိသူတော်ကောင်းတို့ဤတော့ဘုရားကတော့အပြည့်စုံပါလားသူတော်ကောင်းတို့ဤသင်ကြားချက်ကိုသင်ကြားချက်ကြားလာချက်နဲ့ဆက်ဆက်ရရှိပါသည်ဒီကကြဆင်သုံးဖို့ဆိုတာဒီကံမှန်ကိုမလေးလာမလာယူပဲနဲ့တော့ကဏ္ဍနဲ့မှ ရှင်းလို့မရှိဘူးအရင်ရှင်းလို့ရှိဘူးဆိုတဲ့အတိတ်ပဲပေါ့ဒီယူရပါတယ်ကွာဒါအိဒါမှာသတ္တမအယသန္တကချောင်းလာတဲ့သဓမ္မဟွဓမ္မကဆောင်မဆောင်မတဲ့တင်ကာွယ်ဆောက်ရှောက်ကျေးဇူးပြု မြင့်တင်ပေးတယ်ဆိုအတိတ်ပဲရောရှင်းနေကြပါဘလူရေကိုဆွဲမှမြင့်တင်ပေးတယ်လို့ဆိုဒီလမ်းကြောင့်ရှင်းသုံးတဲ့ပုဂ္ဂိုလ်တွေကဆွဲမှမြင့်တင်ပေးတယ်ဆန္ဒမကိုရှင်းသုံးတဲ့ပုဂ္ဂိုလ်ဘေဘုံပဲနေပရိယဌာနမျိုးမှာဆိုရတဲ့အစီအစဉ်မျိုးမှာမကြရအောင် ကောင်းတော့ကောင်းပြီမယ်လို့ဆင်းရဲတွေနဲ့မကင်းတဲ့တန်တရားကိုရှင်းပါလည်းပဲမကြာရဆုံးရပါတယ်ဆိုတဲ့ဆုံးရကိုအရှင်းရလေးတွေကိုလည်းပဲစာရင်းနဲ့လက်ထိထိုက်တယ်ဗျာရှင်းလင်းချိန်ပြပြီးပါပြီတခုပဲလို့တော့ဆုံးပါခြင်း စင်တမနေနိုင်စင်တမနေနိုင်မနေရအောင်လို့ဆွဲမှထားခြင်းကိုကတိချင်းဆိုတာပါလေဆိုတော့သာတိကိုလိုနေပါယောဂရှိလို့ကြောက်ကျင်တဲ့ဆရာထောင်ဖွာရပြီးတော့ကိုယောဂဖြစ်ပုံလေးကြောက်ကြလေဆရာကယောဂအရင်အရင်မြင်နေအရင်မြင်နေပြီးတော့တိတ္တရဆေး စိတ်တော်ကလေးကုသတဲ့အခါမှာကုသမှုရဲ့အစွမ်းဆေးရဲ့အစွမ်းတွေကိုတရှိရှိယောဂကြီးဟာရောရောရောရောပြီးတော့တော့နောက်ဆုံးကြောက်တာကြောက်ပါလေအဆင်းကြီးဆိုတော့တမစဉ်းစားကြည့်လို့ရှိရင်တော့ဆေးကိုနီလန်းစားလို့ပြောတယ်ဘဝရင်းယောဂကြီးကြတော့လေဆိုတာ ယောဂကြီးတိုးလာအောင်ယောဂကြီးတိုးပြီးတော့မတရားအောင်ပေါ့သူကကုသထားတာဒီစိတ်တွေဆွမ်းဆောင်နေတာနောက်ဆုံးဒီဆေးရပဲကျွမ်းစီရဲ့ကုသရဆရာကဆရာဝန်ကြီးရဲ့သေးတဲ့ဆေးကပဲယောဂတွေကိုတခါအပြည့်ရှင်းလိုက်တာအဲဒီဥပမာလေးနဲ့တော့ပြပါတယ်ဓမ္မဆောင်ခြင်းဆောင်ခြင်း ဆုံးမခြင်းအောက်မကြရအောင်လို့ဆိုရင်ရှိရအောင်လို့ဆွဲတင်မှထားခြင်းဆောက်ရှောက်ခြင်းသာဝတိကျေးဇူးပြုခြင်းစင်တန်းရည်တည်ခြင်းဆိုတာပါအဲ့ဒါပါလဲဆိုတာပေါ့ဒါတော့သိဖို့လိုနေပါဒီတော့ပြိဋ္ဌာမကင်းတဲ့ပုဂ္ဂိုလ်ကိုအပယ်လည်းပဲဆွဲချအပယ်လားကြောင့်မကောင်းမှုအကုသိုလ် သိကိတာရရှိအဲ့ဒါကြီးဆွဲဘဝဒီပုံမှာတာယာမှုရှိနေကြလို့ရှိရင်လည်းတာယာမှုအကြောင်းပြုပြီးတော့မလိုလဲလိုလဲကုသိုလ်တွေပြုတဲ့အခါမှာသံဃာမှာလည်းကြာနိုင်တယ်ဟွန်းဒါလည်းပဲသူကတော့သံဃာမှာကြာအောင်လို့ကိလေသာတွေလည်းဆွဲရရှိတာရှိတာပဲအဆုံးဆုံးဘုရားမှာလည်းမကြ ကောင်းဆုံးလို့ဆိုရပြီလို့လည်းပဲအဆိုးတွေနဲ့ရောနေတဲ့သံတရားမှလည်းမကြာရအောင်လို့ဒီတရားကဘာတတ်ဆိုင်တယ်လဲဆိုတာပါသူဆွမ်းရည်တတ်တယ်လေးထုတ်ဖို့အရေးကြီးပါတယ်ဟိုလိုယောဂဖြစ်လို့ကုသခံတဲ့အခါမှာယောဂကြီးကြောက်သွားတာဟာဆရာရဲ့ဆွမ်းရည်ဆိုတာလည်းသိတယ်သိရပါတယ်ဒါမှမဟုတ်ဆေးဆွမ်းရည်လည်းအဲ့ဒါဒီမှာပါဠိတော်မလို့ဆေးဆွမ်းရည် ဖော်ပြဖို့လိုအပ်ပါတယ်။ဒီလိုနဲ့ဓမ္မဂုဏ်ကြီးကိုဖော်ပြဖို့ရည်ရှိပါတယ်။အဲဒါကြီးဒီနေ့အတူချုပ်ပြီးတော့ရှင်းလင်းပြကြပါမယ်။မာရီကဆွဲရတော့အနည်းဆုံးတတ်တာဖြစ်သွားပြီဆိုလို့ရှိရင်အရေးကြီးဆုံးဆွဲရည်ကမာရီကသွားတယ်ဆိုတာဒီတော့တန်လျောင်းခါမကြာရအောင်လို့မာရီဆွဲရတော့သွားတယ်ဆိုတော့တချို့ရတယ်လို့သွားတယ်ဆိုတာလေးတွေကြောက်ကြဖို့လိုပါတယ်။ ဒီတရားတော်ကဥပဒေဟူသောခန္ဓာဆောင်ရတတ်ရှိတဲ့တရားကိုနိလန်ကပြည့်ဆောင်တဲ့ပုဂ္ဂိုလ်ကိုအပယ်လည်းမချရအောင်ခံရမှလည်းမချရအောင်ပြုလုပ်ပြီးတော့ဆောင်ရရဲဆိုတာပေါ့အဲ့ဒါကိုဒါရီပြည့်ဆိုရဲစကားအရာ ဆောက်မှခြင်းဆိုတာတော့သိရပါတယ်။ဆောက်မှလည်းဆွဲမှခြင်းပြီးတယ်။ကဲတင်တယ်။အစိမ့်သက်ရှင်းခြင်းပြီးတယ်ဆိုတာဘာရောဆိုတော့ဒါတော့လိုပါလိမ့်မယ်သိဖို့။အဲဒါကိုကျန်ကန်ကဖြေပြထားပါတယ်။ဒါရဏသပဏပဏိသသအပါယာတိ အဲနိဗ္ဗာန်ဒုက္ခဝိတ္တသနာဝင်လာတယ်ဒီပတိယဒုက္ခဒီမြတ်သာနာဘာဒါရဏဆိုတာဆောင်းခြင်းဆောင်းပါခြင်းကြည်ကျင်ခြင်းဆိုတာချမ်းမပေါ်ဘူးတဲ့အပေသရီကဖြစ်စေနိုင်တဲ့ကိလေသာတရားတွေကို ဖြတ်တောက်ခြင်းဝိတ္တဆိုတဲ့ဖြစ်စီခြင်းဖြတ်တောက်ခြင်းပါပဲဒီလိုဖွင့်ဆိုထားပါတယ်။ဒါပဲရှိစီနိုင်တဲ့တရားကတော့စေကတိဝိသိကိစ္စသီလပရပရမသကိလေသာတွေမှာဆိုအရေးကြီးဆုံးပါပဲ။ဖြစ်နေတာကယုံလားကိုယ်ကထင်တာကပုဂ္ဂိုလ်သတ္တဝါတက်ရှိတဲ့အကောင်လေးလို့ထင်တာ။ ဒီကောင်းလေးကမသေးဘူးလို့ထင်တာအဲသက္ကာဒိဋ္ဌိခေါ်ပါတယ်ကိစ္စရှိနေတာကလည်းသက္ကာယခေါ်တဲ့ရုပ်စုနာစုဒီရုပ်စုနာစုမှာသူဖြစ်ချက်မရှိတော့ရုပ်ရည်နာရည်လို့မသိရဘူးအရှိကိုအရှိတိုင်းမသိရတော့မရှိကိုအရှိလုပ်ပြီးတော့ဘောလေလွယ်မှာအယူဆရဖြစ်ရတယ်အဲဒိဋ္ဌိကဘယ်ပုံမှာဖြစ်တာလဲဆိုတော့ ကြောင့်ကျဆက်တာပြီးတော့ဖြစ်နေတဲ့ယုံနာတရားတွေပေါ်မှာပေါ့လေအဲ့ဒီအစွဲဖြစ်တာဆက်ကလေးအဲ့ဒီအစွဲဟာအပင်ကြောက်ရတယ်သိအရေးကြီးအောင်သိချင်တဲ့ဆွဲချင်တာအမှန်ကိုတိတိကျကျမသိသေးဘူးဆိုလို့ရှိရင်ယုံကြည်မှုကမရှိတော့ဒီကျေးမှုကိုခေါ်ထုတ်တဲ့ပုဂ္ဂိုလ်ကြီးကိုမှလည်းမယုံကြည်နိုင်ဘူး ကိလေသာရင်းတဲ့ပုဂ္ဂိုလ်ကြီးရှိတယ်ဆိုတာကဒီလိုလည်းမယုံကြည်နိုင်သေးဘူးသူတို့ဟောထားတဲ့တရားဟာကိလေသာတွေကိုအလုံးလုံးနဲ့ကလာပြတယ်ကိလေသာတွေကိုအစစ်အစစ်အစစ်ပယ်နိုင်တယ်ပရမအစိတ်ပိုင်းပယ်နိုင်တယ်တော့အပြတ်ရှင်းနိုင်တယ်ဆိုတာတရားတော်ရဲ့ခုံကြီးကိုလည်းမယုံကြည်နိုင်သေးဘူးဒီလိုက်ကြကျင်းလို့ကိလေသာတွေကုန်ခန်းအရိယပုဂ္ဂိုလ်ရှိတဲ့စကားကိုယုံကြည်နိုင်တယ် ဆိုလို့ဆိုလို့ဖြစ်နေတယ်ဒီတော့ငါးပါးသီလလည်းပဲမလုံသေးဘူးဒါတော့အဲ့ဒီလိုယုံမှမှုမျိုးပေါ့လေအဲ့ဒီလိုဂုံကြီးမျိုးယုံမှခြင်းမျိုးဂုံကြီးမျိုးတွေမကြည့်ရတာပါဆဝိသိကိတာခေါ်ပါတယ်ဒီကလည်းပဲအပေဆုတ်ဆိုင်ရေးမှာအရေးပါတဲ့ကိစ္စတစ်ခုပါပဲ အခုလိုရုပ်နာရှိပြီးတိစ္ဆာလေးပါကြည့်ရတာမျိုးလေပုပ္ပဘကမဲ့နဲ့အရိယာမဲ့ဖြစ်ပွားစီရတဲ့ဒီနိလန်းနေတိစ္ဆာတရားလည်းပဲမမြင်မေတ္တာတိစ္ဆာကိုလည်းပဲမပွားပဲနဲ့ချမ်းသာရနိုင်တယ်ဆိုတာပေါ့သံခုကိုယ်ဝေယုံနဲ့ကိုယ်ကခံဒီကအကုန်လုံးသူတောင်းခံတယ် သူဒုက္ခဘုံမှာဆယ်တင်ထားလိုက်တယ်ဆိုတာဟောတယ်အဲ့ဒါလိုအလိုယုံကြည်တာလေတစုံတရာအလေးကျင့်ပြုလာတဲ့ခိရိတာတွေကုန်ခန်းဆန္ဒစီရနိုင်တယ်ဆိုတဲ့မဟုတ်မှအစွဲအကျင့်တွေပေါ့လေလက္ခဏာပရမတ္တခေါ်တယ်အဲအိန္ဒိယမှာလည်းဆုံးပါတယ်ဒီကျင့်တွေကတော့ဒါဒီတော့အကျင့်ချက်ပြောတော့ပါဘူး ဖြစ်နေတဲ့ယုံနာစုမှာပုဂ္ဂိုလ်သတ္တဝါအစွဲကြီးဖြစ်သွားတယ်။ယုံနာကိုပိုက်ချပြလိုက်တာ။နောက်အရိယာမဲ့ဖြစ်လိုက်တာနဲ့သတ္တပတိမဲ့ဖြစ်လိုက်တာနဲ့ခါရအပြည့်ရှင်းလိုက်တာ။ဒါဆိုရင်အဲ့ဒါအပေကြစေနိုင်တဲ့ကိလေသာတွေပဲ။ယုံမတင်တဲ့အရာတွေယုံမရမှာမတည်ဘဲနဲ့သုံးလို့သုံးလို့ငွေခွင်းနေတဲ့ဝိသေကိစ္စအလွဲကြီးသွားပြီးတော့ကြည်ညိုတာဆိုလို့ဒါလည်းပဲအပေဆွဲချတယ် အရေးကြီးဆုံးကိလေသာတစ်ခုပဲအဲခုနတစုံတရာအလေးအကျင့်ပြုံရတဲ့ဆန္ဒရရရဲဆိုရဲအစွဲဒါလည်းဒိဋ္ဌိတစ်မျိုးပါပဲလူကြီးကတော့ဒိဋ္ဌိနဲ့ဝိသိကိစ္စပေါ်လေဒီနှမျိုးဟာအပယ်ဆွဲချတဲ့နေရာမှာတော့စိတ်အားကောင်းတဲ့ကိလေသာတွေပဲဒီတော့ကိလေသာကအဲတရားကဓမ္မက ဒါရိတိယဓမ္မကဒီလိုက်တဲ့ရှင်းသုံးတဲ့ပုဂ္ဂိုလ်ကိုအောက်တမကြရအောင်လို့ဆွဲမှတင်ပေးတယ်တင်ပေးထားတယ်ဆိုတော့အဲဒီဆောင်ရင်းဆွဲမှတင်ဖြစ်တယ်ဆိုတော့ဘာလဲဆိုတော့ဒီမုန်းမိကုန်းကထွက်လာတော့အဲ့ဒီမိကုန်းအဖြေပေးတဲ့အနေနဲ့ပေါ့ဆောင်ပါခြင်းဆိုတာအချောင်းမဟုတ်ပါဘူး ကင်မကျိုးဆိုတာရှောင်းမပေါ်ဘူးအစင်တားကြီးတင်ပေးခြင်းဆိုတာရှောင်းမပေါ်ဘူးတဲ့အောက်တန်းကျတဲ့ဘုရားဆိုးတွေမှာဖြစ်စီနိုင်တဲ့ကိလေသာကိုဖြစ်စီတဲ့အပြည့်ရှင်းနေခြင်းပါပဲအနည်းအပြောခဲ့တဲ့ဟိုငရှားယောဂတဲ့ကြီးကျယ်ဖြားရည်တက်ပြီးတော့ခြေပဲကုသမှုတွေလည်းပေါ့အမှန်တက်နေတဲ့ အပူရှင်တွေပေါ့လေချပေးပြီးတော့နောက်ဆုံးတပြားကြကြဖြစ်တဲ့အခါမှာဖြားဖြားစီဆောက်လိုက်တဲ့အခါကျတော့အဖြားတက်မဲ့အချိန်မှာမတက်တော့ပဲတဲ့နောက်လည်းအစားရပါလိအနေထိုင်ကြပါလိမမှားလို့တက်မဲ့အချိန်ကြီးရှိမှမတက်တော့ဘူးဆိုလို့ရှိရင်တော့အဲဒီအဖြားမျိုးပြတ်ပြီဆောင်းလေးပြောနဲ့ပြောမယ်ဆိုလို့ရှိရင်အဖြားကိုသေးပြီဟုတ်လားနောက်ပြောင်းရတော့မပြောင်းမလာတော့ဘယ်လိုဆိုလိုပါလဲတခါလည်းအပြတ်ရှင်းလိုက်တာ ဒီတော့တရားတော်ကအပယ်ဆွဲချတဲ့တရားတော်ဒေါတပတိလည်းဆိုရပါလိမ့်အပယ်နဲ့ဆက်တဲ့တရားကိုအပြတ်ရှင်းပြလိုက်တာအဲ့ဒီအပြတ်ရှင်းခြင်းဟာတရားကိုဆောင်ရင်းဆောင်မှခြင်းပါအဲ့ဒါကိုဖွင့်ဆိုထားပါတယ်ဒီတော့လောဘဒေါသမောဟ အကျဉ်းတန်းဆုံးပေါ့လေဟင်းခေါင်းလေးရောက်နေအကျဉ်းတန်းဆုံးအဲဒီအပါရသမီးရလို့ခေါ်ပါတယ်ပေလာကြောင့်လောဘဒေါသမောဟကိလေသာတွေပေါ့တကူကောင်းတာစိတ်ထားယူများတာတွေပေါ့အဆုတ်ရောက်တဲ့လောဘတွေပေါ့ကိုယ်သာချမ်းသာတဲ့သူများတွေဘလို့နေနေဆိုတာဘလို့ပေါ့ထားရောပေါ့တကူကောင်းတာစိတ်ထားလည်းဒီတိုင်းပါပဲ သဘုံကစိတ်ထားတယ်ရှိတဲ့ကူကသူများအကျိုးပြုပါမလိုလားတော့မေတ္တာမေတ္တာမရှိတော့မေတ္တာပြည့်သွားပြီမေတ္တာမထားဘူးဆိုရင်မုန်းတိတဲ့ဒေါသတွေလည်းဖြစ်တာပဲသိခံခွင့်အနိနာခံမှုဆိုတယ်လည်းမရှိတော့သိခံမှုအဲရက်သက်မှုဒေါသလည်းမကင်းတော့အဲဒီအစိုးရတဲ့လောဘတွေဒေါသတွေအစံတန်းဆုံးလောဘဒေါသတွေအပြစ်ကိုမမြင်တာ အဲ့ဒါအကောင်းထင်တာဒါမောဟခေါ်ပါလေအမှန်အကြီးကျယ်ဆုံးအောက်တန်းခြားတဲ့ချက်ကြီးတရားစုံတွေပေါ်မှာအဆိုးရအဖြစ်ဒီလိုမမြင်နိုင်တော့ဘူးအကောင်းထင်တာပေါ့ဘောဟခေါ်တယ်ဆိုလိုမှမမပြတ်သားဘူးမသိဘူးဒီမှာမဟုတ်ဘူးအဲ့ဒါကြီးအဆုံးရောက်တဲ့ဥပဒေတွေပါသူလည်းပဲအကျဉ်းတန်းဆုံးလည်းပါပါတယ်အဲ့ဒါကြီးလည်းကျင်းပါတယ် လောဘဒေါသမောဟတော့ရှိတော့ရှိသေးတယ်သူ့လောက်မချမ်းတဲ့လောဘဒေါသမောဟချမ်းသေးတယ်ပြီးတော့လူတဲ့လောဘဒေါသမောဟတွေလည်းချမ်းသေးတယ်ဆရာကမကင်းသေးဘူးအဲ့ဒါတွေကတော့နောက်နောက်မတည်းအစစ်အစစ်ပြဲသွားမှာပါအဲ့ဒါတော့ထားပါတော့အခုလောလောဆယ်မဒီအဆုံးရောက်တဲ့လောဘဒေါသမောဟတွေသူတို့လည်းပဲပြန်လာပြီလို့ဆိုတော့ဖြစ်ရှိနိုင်ပြီဆိုတော့ သောတပတိမဲ့ညာရထားတဲ့ပုဂ္ဂိုလ်ဟာသုံးဖို့သောတပတိမဲ့နဲ့ဒီနဲ့နိဗ္ဗာန်မြင်မောက်ကြည့်ထားတဲ့ပုဂ္ဂိုလ်ဟာအဆုံးရောက်တဲ့လောဘဒေါသမောဟကြီးအလိုလိုက်ပြီးတော့ကိုချင်းတရားပြတ်ဖို့ရှိတော့ဆိုလိုတာကတော့လောဘအလိုလိုက်ပြီးတော့ဒီရတိကြီးမတရားယူတာမိစ္ဆာကရကာမမှုချွတ်လွန်တာကိုကျိုးစစ်တဲ့မြဲ့ပြီးတော့လိန်လာညာတာ ဆုံးရောက်တဲ့မုန်းကြီးတဲ့ဒေါသနဲ့ရစ်စစ်တဲ့ဒေါသအလိုလိုက်ပြီးတော့ပတ်သက်တာမနာလို့မတူမှုတွေများပြီးတော့မစားရတဲ့အမေတဲ့နဲ့ပဲတာဒီကကောင်းစားရေးကိုဖြစ်တယ်ပဲရှိလိုက်တာသူကနစ်နာချက်ကြီးအောင်လို့လိန်လာရတာလှဲ့တာပြောကြလို့တောက်တာအဲခဏကဒီကရေးစေချင်လို့တောက်တာဒါတွေလည်းကောင်းကြည့်တဲ့ပါတော့ဒီလို ကိစ္စစရာအမှုတွေပါတော့ပါပဲအဲ့ဒါလေးရှိတော့အဲ့ဒါလေးအဆုံးသတ်တဲ့လောဘဒေါသမောဟကျန်တန်ဆုံးအဖြစ်မကင်းပါမှအဲ့လိုကျွလို့စော်ကားတဲ့အဲခုနအရှင်တရားတွေပေါ့ဆက်ပြီးဖြစ်နေတယ်ဆုံးရတဲ့လောဘဒေါသမောဟတွေကိုသတ္တပတိမကပယ်လိုက်ပြီဆိုလို့ရှိရင် ကြံတန်ဆုံးလောဘဒေါသမောဟလည်းမရှိဘူး။အဲဒါမရှိတဲ့အတွက်ကိုရှင်တရားလည်းမြဲသွားပြီ။ဟုတ်ပါဘူး။ဒီတော့နည်းနည်းချမ်းတဲ့လောဘဒေါသမောဟလည်းရှိသေးတယ်။အနိစ္စလောဘဒေါသမောဟရှိတာတော့အထူးပြောစရာမရှိတော့ဘူး။ဒီတော့ရှိဆောင်တဲ့ပုဂ္ဂိုလ်တရားကဆောင်မှဆွဲမှတာတင်ထားတယ် ဖြစ်ကျင်ပေးတယ်ဆိုတဲ့သဘောကတော့အပေစားကြီးမှာဖြစ်စီနိုင်တဲ့ကိလေသာတွေကိုအပြတ်ရှင်းလိုက်ခြင်းပါလေတဲ့အဲလိုဖွင့်ဆိုတာကအခုစာထုရဲ့လက်ထိဘုရားပြုကြည့်ရတာပါလေဒီအရိယာမေကအပြတ်ရှင်းတဲ့ကိုရတဲ့ရှေ့ပိုင်းကအရိယာမေရှေ့ပြေးဒီတိကသမာဓိတိကပညာတိကခေါ်တဲ့ ယောဂီမဲ့ပေါ့ရှည်ပြီးအဲ့ဒီမဲ့ကြီးပေါ့သင်္ကသစ္စာတွေပွားနေရတာပါပဲပွားလို့ရည်ကျက်ပြည့်စုံသွားတဲ့အခါကျမှကောလားအရိယာမက်ကဖြစ်ပေါ်လာတာဝိပဿနာညာအစဉ်စဉ်ဖြစ်ပြီးတော့ဝိပဿနာရည်ကြီးပြည့်စုံသွားမှအဲ့ဒီဝိပဿနာရင်ကအရိယာရင်ရှိရာဆိုင်သွားတာအဲ့ဒီအရိယာသမာဓိရှိရင်နဲ့မှ ဖြစ်ဖြစ်မစားရင်းတာကိုမျက်မှောက်ပြုကြည့်နိုင်တာဆိုတာပေါ့လေအဲ့ဒါရင်းအစစ်စစ်သွားပါလေအခါအစစ်စစ်ရှိလို့ရင်းအစစ်စစ်နဲ့သွားတာပဲဒီမှာဒီနေရာဌာနမှာဘဝဒီထဲမှာဆိုလို့ရှိရင်အပါရခေါ်တဲ့ဘဝဟာအဆိုးရဆုံးပဲစတိတေအာမခံရပြီရှင်ဒီအပါရဟာဘယ်လိုလဲဆိုတာဒါလေးတော့သိလိုက်တယ် ဘာရဆိုတဲ့ဟာဆိုတဲ့ဆိုတဲ့သူ့ဟာအပကတအရာကတအရာဆိုတာကတော့ဒီချမ်းသာ၃မျိုးဖြစ်ကြောင်းသူတည်းရရပါတယ်ဒီရချမ်းသာစိတ်ဆက်တယ်လေဘောနဲ့ဆက်တဲ့ချမ်းသာရင်ဘောစီကလုံးလုံးတဲ့ချမ်းသာရင်ရှိတော့ ဘဝနဲ့ဆက်ဆက်တဲ့ချမ်းသာကတော့လူချမ်းသာပေါ့မနုဿသမ္ပတိလို့ခေါ်ပါတယ်ပြီးတော့နောက်ဘဝနဲ့ဆက်တဲ့ချမ်းသာကတော့ဒေဝသမ္ပတိလို့ခေါ်ပါတယ်နတ်ကြမှာချမ်းသာနောက်ဆုံးချမ်းသာကတော့နိဗ္ဗာန်သမ္ပတိဆိုတာခုနစောစောကမှပြောခဲ့တဲ့ဝိသိကိစ္စစရှိတဲ့အပယ်ကားတော့မကောင်းဘူးခံရတယ်ဆိုင်ကမရှိဘူးဟောဖြစ်တဲ့ အဲတတ်မှတ်တဲ့အကြိဒါကိုခံရဆိုပါရှိရင်းချမ်းနဲ့ချမ်းသာပါလို့ဘောနဲ့ဆက်တဲ့ဆင်းရဲတွေရင်းနဲ့ချမ်းသာပါစိတ်ကလည်းချမ်းသာပါအဲဒီသမတိခေါ်တဲ့ချမ်းသာ၃မျိုးကိုဖြစ်ကြောင်းဆိုတော့ကုသိုလ်တရားရတာပဲကုသိုလ်တရားဆိုတာတိကြောက်ကြခဲ့ကြအဖြစ်ခင်းတာဆိုင်ရှင်းတာဒီကောင်းကြရအဲကုသိုလ်တရားကိုရတယ် အဲဒီကုသိုလ်ကောင်းမှုကိုပဲညဌာနမှာအရာလို့ဆိုရတယ်အဲဒီသမတိ၃မျိုးကြာရှိအကြောင်းကောင်းမှုမှအပကင်းလာတဲ့အပဆိုကင်းတော့ဆိုတဲ့အဓိပ္ပာယ်ရတယ်ဟွန်းကင်းတော့ဆိုတော့ကောင်းမှုမှကင်းတော့ဆိုလို့ရှိရင်ခုနကုသိုလ်ရည်မရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့ကုသိုလ်ရည်ပြုခွင့်မရှိတော့ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ အဟုသူကြီးဆိုတဲ့အဓိပ္ပာယ်ပေါ့အဟုသူတွေကများပြတာပါဒီအဟုသူတွေများပြတဲ့ဒီအောက်တန်းတဲ့ဘုံပေါ်လည်းရောက်တော့ပြီးတော့အယုံကြီးဆုံးအစန္ဒဆုံးကမ္ဘာတော်တော်မောဟကြီးကံနိုင်တဲ့အတွက်ဒုစရလူသဘောကအဖြစ်ဆိုးကြီးအဲ့ဒါလည်းကံနိုင်တဲ့အတွက်လောဘဒေါသရှိလို့မရှိနေကြတာပါဒါပေမဲ့လို့အောက်တန်းကျလာအောင်တဘောကလောဘမရှိတော့ဘူး ပြီးတော့မုန်းကြီးရဲ့ဒေါသရစ်တဲ့ဒေါသအုတ်တအစတုံမုန်းကြီးရဲ့ဒေါသနဲ့ရစ်တဲ့ဒေါသကရှိတော့ဘလုံးကိုမိုင်မဲတဲ့အနေထားရအောင်လို့မိုင်မဲတဲ့ဘောရတယ်ရှိတော့အဲ့ဒါကြီးအကုန်လုံးပြန်ရှင်းလိုက်အဲ့ဒီဆွဲရည်ကလုံးဝလွတ်သွားတယ်အဲ့ဒီဆွဲရည်ကလွတ်အောင်ဆိုပြီးတော့ရှေ့ပိုင်းကဥပဒနာမင်းတွေကတဖြည်းဖြည်းပေါ့လေနေနေအားလျောက်ပြုလုပ်ခဲ့ပြီးတော့အရိယာမင်းတွေကနောက်ဆုံးအပြတ်ရှင်းလိုက်ဟွန်း အဲ့ဒါကိုပဲဒီနေရာဆန္ဒမှာဓမ္မလို့ခေါ်တာပဲဓမ္မကတင်လိုက်တာဓမ္မသိဆွဲရလို့အောင်လို့ဆွဲမှတင်လိုက်တာပစ္စပတိမဲကအစောဆုံးအကျဉ်းတန်းဆုံးဘာရကမကြီးတရားကြီးအပြတ်ရှိနိုင်တော့လည်းပဲနည်းနည်းရုံကြီးချမ်းသာတဲ့ကိလေသာတွေရှိနေပြီ သတ္တဗံတကရကံအထိဆိုလို့ရှိရင်သတ္တဗံအထိဆိုလို့ရှိရင်အဲကာမကာမဂုဏ်အာယုန်လေးပေါ့လေအဲနည်းနည်းမောတဲ့သဘောရှိဒီကောင်းတာတွေဉာဏ်နဲ့အထိနေတာအဲဒါဒီပေါ်ရတဲ့ဘုံဘဝမှာလည်းလူဘုံတော့ဘုံဖြစ်ဖြစ်နေတာရှိနေတယ်ဒါနဲ့ကျမ်းပြီးအဲဒီကျမ်းနဲ့လောဘအကြောင်းပြုပြီးတော့အထိခံပြီးပြီရှိတယ် ဒီဘဝမှာပဲဒီဘဝလက်ဘဝမှာပဲကိုရှင်းနေမကင်းသေးဘူးဆိုတော့လူဘဝလက်ဘဝမှာတော့သုံးကြီးဆိုင်ကြီးအနေနဲ့ခုနဘဝတွေတော့တိုးပြီးတော့ဘာကြောင့်ဆရာကြီးမခံရဘူးသာသခုနဘဝပဲနေရတာဒီတော့မိညာနဲ့အနိဆုံးပေါ်တဲ့လောဘဒေါသမောဟတွေအဲ့ဒီအရှင်တော်ရှိရတော့အနာဂတ်ပေါ့လေ နာဂံနာဂံဆိုလို့ရှိရင်တော့စံတန်းတဲ့ခါကိုအာရုံတွေတော့အလိုမရှိတော့ဘူးအဲ့ဒီပုံမှန်လည်းမဖြစ်လို့သူကဇန်တရားလေးနဲ့နေရတဲ့ဘဝမျိုးကိုလည်းသူကမေမောလေးအဲ့ဒီပေါ်တော့အဖြစ်မမြင်သေးဘူးအဲ့ဒီနေအကောင့်ထင်တော့စာအကျိုးတရားတွေစာရဲ့အကျိုးတရားတွေရှိရဖို့ဘဝမှာပေါ့ဒီမှာဒီမှာသွားပြီးတော့လည်းကျွန်တော်ယုံနာနေပေါ့လို့ဆရာကြီးခံရသေးတယ်ပေါ့ ဒါတွေရှိပါသေးတယ်။ဉာဏ်သာဖြစ်တဲ့ခါကျမှအဲဒီလိုပေါ်ပြီးတော့ဖြစ်စဉ်နဲ့ကံကိုအပြတ်ရှင်းလိုက်တဲ့ခါမှာဟုတ်လား။အများကိုရှင်းရပါလိမ့်။ဆရာကြီးကကျင်းတော်တော်လွတ်တော်တော်အဲဒီအချိန်ဓမ္မကခေရှင်နေတယ်လို့ဒီလိုဆိုတယ်။ဒီတော့သတ္တမအရှင်းလုံးအထုတ်ရင်ပဲအပေမှာရောက်ရှိနိုင်တဲ့ရှင်းရဲ့ခုနဝတဲ့ကျိုးပြီးတော့ဒီကိစ္စကခုနဝတဲ့ကျိုးပြီးတော့ဖြစ်နေတယ်ရှင်းရဲ့ စဉ်းစားအပြည့်ရှင်းလိုက်တဲ့အခါအာအပယ်လည်းလုံးဝမချတော့ဘူးသူပြင်းတဲ့မှာလည်းပဲသူကြီးဆန်းကြီးအနေနဲ့ပေါ့လေကိုဆင်းရဲတံမခံရတော့ဘူးအဲဒီအခြေအနေမျိုးရောက်တော့အောင်ပေါ့လေတရားကဆုံးမတယ်ဒီလမ်းကြခြေလုံးတဲ့ပုဂ္ဂိုလ်ကိုဆုံးမတယ်ဒါဆိုလိုတာပါပဲဘုရားမြတ်စွာကိုယ်တိုင် အနည်းဆုံးတတ်တာကအရှိရောက်တဲ့ပုဂ္ဂိုလ်အမခရဲ့ရဲရဲနဲ့သိချထားပါလားဓမ္မောဟဝေရပတိဓမ္မကြာရီဓမ္မဟာခုနသစ္စပင်ကအဲသစ္စပင်ရက်တီကရှင်းလင်းပြခဲ့တဲ့ဓမ္မဟာဒီလိုကကြည့်ဆောင်ရပုဂ္ဂိုလ်ကိုတကယ်ကိုပဲခါဝေဆောက်ရှောက်နိုင်တယ်။ကျေမနိုင်တယ်။ဆင်လာခြင်းဒီပြနေပါလေ။ သမစုချိန်တော့သုခမှာဟောတိကောင်းစွာရှင်းသုံးရတဲ့ဤလိုက်ရှင်းသုံးရတဲ့ဓမ္မရှင်းဓမ္မချမ်းသာကိုလည်းပဲမိမိသံတော်မှာဖြစ်စေတဲ့အနေအားဖြင့်ဆောင်လာတတ်ပါလေချမ်းသာရရတယ်လို့ဆိုလိုတာပါပဲဘာဖြစ်လို့ရတယ်လဲဆိုရင်အကြောင်းပြရတော့သူ့ချိန်တော့ဤလိုက်ရှင်းသုံးလို့မရပါဘူး ခြေလိုက်ကြခြေလုံးတဲ့ဓမ္မကဒီလိုက်ကြခြေလုံးတဲ့အတွက်ချမ်းသာပါစေစာနိဆံသာဓမ္မရှိခြင်းဒီနာကိစ္စရှိတဲ့ကိစ္စဒီလိုက်ကြခြေလုံးလို့ရှိရင်တရားကဒီလိုက်ကြခြေလုံးလို့ရှိရင်စေဆုံးခြေနှောက်တဲ့ဒီခြေလုံးလို့ရှိရင်ဆိုးရတဲ့ခုနအပေပွားမျိုးပေါ်ကြီးမကြပါဘူး။အလျာမှာလည်းမရှိဘူးဆိုတဲ့ဒိဋ္ဌိကဒါလည်းပါပါတယ်။ အနိစ္စဆုံးအဆိုးရုပ်ဆုံးဘဝမရောက်တော့ပါဘူးတဲ့အဲ့ဒီဟာဟာဓမ္မရဲ့အကျိုးအာနိသင်အကျိုးအမြတ်ပါပဲလို့ဆိုထားပါတယ်အဲ့ဒီလိုအမကံရဲ့အရာသိချတဲ့အနေမျိုးထိပေါ်လို့ဒီလိုကြကြည့်ဆောင်နေရေးအတွက်ဒီလိုဆောင်ရတတ်ရှိတဲ့တရားကို ဖော်ထုတ်တော်မူတဲ့ဆရာဖျားဆရာဖျားရဲ့သိကြတဲ့ရှင်ရဲ့ဓမ္မအဲ့ဒီရှင်မျိုးပေါ်မှာယုံကြည်ချက်မရှိဘူးဆိုလို့ရှိရင်တော့ဒီအကြောင်းကိုလုံးနိုင်မှာဘူး။ဒါကြောင့်တန်သတ္တိဓမ္မိကပသသာယတံလို့ဒီလိုဆိုရတယ်။တန်ထိုတို့ဆက်ကြည့်မဲ့ကိလေသာတရားတွေ နေနေအဲနေနေအပြတ်ရှိရေးအတွက်ပေါ့လေရှင်းတော့နိုင်လို့ရပေါ့လေနိလန်းကြနိလန်းကိုယူခြင်းနေနိလန်းကိုနာခံခြင်းနေသတ္တရိလူပြတော်မူတဲ့မြတ်စွာဘုရားအပေါ်နဲ့လည်းပေါ့ဓမ္မေစသက်သဗျာဆင်ကြားတဲ့ဓမ္မအပေါ်နဲ့လည်းပေါ့ပစ္စာသာယတ္တ ရှင်ယုံလေးစားမှုနဲ့ဆက်ဆက်နေရှိပါလိမ့်မယ်။ဒီလားဒီယူဖို့ကလားဘုရားမရှင်ယုံယူဖို့ယူယူဖြစ်ဘူး။တရားလည်းမယုံကြည်ဘူးဆိုလို့ရှိရင်ယူဖို့ယူရှိတယ်ဆိုလို့လေ။ဒီတော့ဒီပြတော်ကဘုရားနဲ့ဒီလားဆရာပေါ်မှာယုံကြည်မှုရှိပါမှတရားလည်းနာဖြစ်တာဒီလားခံရတာပဲ။ဆယ်လိုဆက်ဆက်ထားပါလေ။အဲ့တော့နောက်နေ့ကျမှပဲအပြီးဟောရမှာပဲဒီနေ့တော့ တနားကြီးရှိလာမှဒါပဲထုတ်ကြဘူးလို့သာဓုသာဓုသာဓု